ကုရဝတ္တန္တမိုးလာရာတိဂင်းကျော်လာဇာရှိရလေဒီနေ့ရှင်မြဝန်သာသနာရိပ်သာတို့ဓမ္မတာဝနာကုတုတုလာရှိပူကြ၏ဓမ္မမာမကတရားလူလားကြတဲ့ယောဂီသူတော်စင်များကိုနာတရားအလူပေးဝေမှာကသာတကနိဗ္ဗာန်မှာလာတဲ့ သုလတောတသုလသုတသောမဇတရားတော်ကိုဘုန်းကြီးဒီကနေ့ဓမ္မဒါနတရားလိုပေးဝေဖို့ရည်ရွယ်လာခဲ့ပါတယ်။ဒါကြောင့်သုလသုတသုတသောမဇတ်ကိုဘုန်းကြီးဟောကြားဖို့ရည်ရွယ်ရတယ်ဆိုတော့ယခုအချိန်ဟာဘုန်းကြီးရဲ့သက်တော်40နှစ်ကိုနှစ်ပြည့်ရွှေရုပ်အကျိုး မွေးနေ့မင်္ဂလာအထိမ်းအမှတ်အဖြစ်ဖြင့်အထူးအထူးပူဇော်ပွဲရှင်နေမိမိရဲ့ဆရာသမားပေါ်မှာတရားဖြင့်ဓမ္မပူဇာပူဇော်ကြမယ်ဆိုပြီးတော့ပူဇော်နေကြတဲ့ယောဂီများယခုဆွေတို့အကျိုးကနေပြီးတော့လာမဲ့အနှစ်90ပြည့်ရွှေရုပ်ပွဲတော်လေးပဲကိုယ်တိုင်ဆင်နွှဲပြီးတော့တရားဖြင့်ပူဇော်နိုင်အောင် စိတ်ထဲမှာတခါအာယုန်တန်းပြီးတော့ကြိုးစားနေကြတဲ့အာထုတ်နေကြတဲ့ပုဂ္ဂိုလ်များတတိတံဝေကရိရစီလိုတဲ့အတွက်ကြောင့်ဘုန်းကြီးကဒီသုဏတုတ္တသုတ္တသုံးပါးဇတ်ကိုဟောကြားဖို့ရည်ရွယ်ခဲ့တာပါ။ဘာကြောင့်လဲဆိုတော့ဘုန်းကြီးရဲ့သက်တော်အခု49နှစ်ပြည့် 49နှစ်ပြည့်လို့90တဲ့ရောက်လို့ဒီ90ပြည့်ရွှေရည်လူဆိုတာရောတကယ်ပဲဖြစ်ပေါ်လာနိုင်သလားဒါစဉ်းစားစရာတွေပါဘာကြောင့်လဲဆိုတော့ဘုရားရှင်ကိုရောင်ရကြီးကဣဇိဝကိစ္စအာတ္တပံကောစိညာမရဏံတုဝေသူဝင်လက်ဖန်က၌ယူမိတံဝါအသက်ရှင်၍နေရဥမီကို၎င်း မရဏဝတေယဥမိကို၎င်းကိုအဘယ်သူသည်ဇင်ညာဧကံတိတိသိနိုင်ပါအံ့နည်းမနေ့ကအချိန်ကာလဟာမိမိရဲ့အတွက်သိရှင်ပြီးနေရအောင်မှလားသို့မဟုတ်သိပဲသိရမှလားဆိုတာဘသူမှဧကံတိတိမသိနိုင်ဘူးသိနိုင်ပါမလားအဲတော့မသိနိုင်ဘူးဆိုတော့ဆရာတော်ဘုရားရဲ့ရွှေရတုနှစ်90ပြည့်ဆိုတာရောဖြစ်နိုင်မလားမဖြစ်နိုင်ဘူးလားဧကံတိတိပြောနိုင်ပါမလား လုံးဝမပြောနိုင်ဘူး။ဘုန်းကြီးကတော့အခုဘုန်းကြီးရဲ့မွေးနေ့49နှစ်ပြည့်မွေးနေ့ပွဲဆိုတာကိုပြုလုပ်တယ်ဆိုတာတန်ဝေကယူဖို့အတွက်ဘုန်းကြီးလုပ်နေတာပါ။ပျော်ဖို့ပါဖို့အသက်ရွယ်ကိုပြပြီးတော့ပျော်ဖို့ပါဖို့မဟုတ်ပါဘူး။မိမိရဲ့အသက်ဟာမနှစ်က48နှစ်ပြည့်ခဲ့လို့ယခု49နှစ်ပြည့်ပြီဆိုပြန်တော့ မိမိအတွက်နီးလာပြီဒီလိုပဲဘုန်းကြီးတန်ဝေကယူပါတယ်နီးလာပြီဆိုတာဘာဖြစ်ဖို့နီးလာတာလဲသိဖို့နီးလာပြီမိမိတရက်ကုံပါရမည်ဆိုရင်တရက်အိုးဖို့ရန်နေပြီနားဖို့ရန်နေပြီသိဖို့ရန်နေပြီတရက်ကုံသွားတာနဲ့တရက်အိုးလာတာပဲတရက်ကုံသွားတာနဲ့တရက်အိုးလာတယ်တလကုံသွားရင်တလအိုးလာပြီ တနှစ်ကုန်သွားပြန်ပြီဆိုရင်လည်းပဲတနှစ်ပိုပြီးတော့ဗာဖြစ်လာလေအိုးလာတာပဲအဲဒီတော့တရက်ကုန်ရင်လည်းပဲဥရကနေတစ်ဆင့်နာမယ်နာရကနေတစ်ဆင့်ဗာဖြစ်သိကြရမှာဆိုတော့ခုဘုန်းကြီးရဲ့အသက်40နဲ့9နှစ်ပြည့်ဆိုတော့သေဖို့နီးတာလားဝေးတာလားနီးလာပြီဖြစ်တဲ့အတွက်ကြောင့်မြတ်စွာဘုရားကကောဋ္ဌိညာမရဏတုဝေမနက်ဖြန်တပည့်က မြင်ရမယ်သိရမယ်ဆိုတာဘယ်သူမှဧကန်တိတိမသိနိုင်ဘူးဆိုတော့အဲ့ဒီရွှေရုဆိုတဲ့ပွဲကြီးဟာဖြစ်မလားမဖြစ်မလားဧကန်တိတိသိနိုင်ပါမလားအဲ့ဒီဆွေရူပွဲကြီးကိုဆင်နွှဲပြီးတော့ငါတို့တရားနဲ့ပူဇော်ပါမယ်ဆိုတဲ့ပုဂ္ဂိုလ်တွေကရောအဲ့ဒီအချိန်မှာရောရှိမလားနေရမလားသိရမလားဒီခေကံတိသိနိုင်ပါမလားမသိနိုင်ဘူးအဲ့ဒီတော့သိရင်တရားတွေမသိနိုင်လို့ဘုန်းကြီးကတန်ဝင်ကားတွေယူသေးခြင်းတော့ဘုန်းကြီးရဲ့မွေးနေ့ သောတော်ပိုင်းကတော့ဘုန်းကြီးလည်းမေ့လျော့ခဲ့ပါတယ်မွေးနေ့အချိန်ခါကာလမှာမိမိနဲ့ဆက်နွယ်တဲ့အာလုံးတော်တရားဓမ္မကြီးဒါဖိမှန်တကားပြုပြီးကျွေးမွေးဒီလိုပဲဘုန်းကြီးပြုလုပ်ခဲ့တာပါပဲမွေးနေ့ပွဲဆိုပြီးတော့ပျော်ပွဲတွေဆင်ပွဲနေကြတာဆင်နွယ်နေကြတာတကယ်တော့အသက်တွေကြီးကြီးလာတာဟာပျော်ဖို့လားဘုန်းကြီးတို့ယောဂီများကြောက်စရာမကောင်းမိဘူးလားဗျာတန်ဝေကားတွေရောယူဖို့မကောင်းမိဘူးလား တနေ့ကြီးလာလေလေတနေ့သံဝေကညာနေဖြစ်ရမှာပျော်ရမှာမဟုတ်ဘူးဟုတ်တယ်မလားအခုဒါကြောင့်မို့ဘုန်းကြီးကတနေ့ကြီးလာပြီသိဖို့ရနီးလာပြီဆိုတော့မသေးခင်အချိန်လေးတွင်းမှာမိမိတို့လှုပ်တင်လှုပ်ထိုက်တဲ့ဒါနာသီလဘာဝနာဒီအမှုကြီးမလုပ်ရပြီဘူးလားအဲ့ဒီဘုန်းကြီးရဲ့အခုတက်တော်49နှစ်ပြည့်အချိန်မှပွဲအကြောင်းပြုပြီးတော့အခုမိမိတို့ဘုန်းကြီးတို့ယောဂီများဘုန်းကြီးရဲ့ ရှင်မင်းဝဓမ္မမိသားစုများအားလုံးဟာတန်ဝေကတွေယူသေးပြီးတော့ဟောခုမင်းတို့လည်းပဲဒီဘဝလွတ်မြောက်ရေးဖြစ်တဲ့တတိပဌာဝိပဿနာတရားတွေကိုပို့လို့ကြိုးစားအားမထုတ်ရပေဘူးလားဗျာအထုတ်ရမယ်မိမိတို့လည်းပဲနောက်တစ်နေ့ကြည့်အောင်နေရမလားသိရမလားသိနိုင်ပါမလားမသိနိုင်ဘူးအဲဒီတော့တစ်နှစ်ကြီးလာပြီဆိုတာနဲ့တကြိမ်နဲ့တည်းအဲ့ဒီပုဂ္ဂိုလ်ဟာတစ်နှစ်အိုးလာပြီဟုတ်တယ်မဟုတ်လား အိုပြီးအိုးလာပြီးအိုဖို့နီးလာပြီးနာဖို့ရောမနေဘူးလားသေဖို့ရောမနေပြီဘူးလားနီးလာပြီဒါကြောင့်တနှစ်ဂုံပြန်ငါယုံနာအိုရန်တနှစ်နီးခဲ့ပြီဟုတ်တယ်မလားဆိုလိုက်တနှစ်ဂုံပြန်ငါယုံနာအိုရန်တနှစ်နီးခဲ့ပြီ တနှစ်ကုန်မြန်ငါယုတ်နာနာယတနှစ်နီးခဲ့ပြီတနှစ်ကုန်မြန် မာယုံနာသေယံတနစ်နီးခဲ့ပြီနီးခဲ့တော်လဲဘဝတည်း ပျော်မြဲပျော်ကြသည်မိခဲ့တော်လဲဘဝတည်းပျော်မြဲပျော်ကြသည် ပေဖို့နီးလာတာတွေကိုတတိမထားနိုင်ပဲနဲ့မိမိတို့ပျော်မြဲပျော်နေကြတဲ့ပုဂ္ဂိုလ်တွေမရှိပေဘူးလားအဲဒီလိုသာမိမိတို့သားနဲ့သမီးနဲ့ပစ္စည်းနဲ့ပျော်နေကြလို့ရှိရင်တော့ဖြင့်အဲဒီပုဂ္ဂိုလ်ကြီးဟာတည်တဲ့အခါအပိန်မရောက်နိုင်ဘူးလားကာမဂုဏ်အာယုန်တွေနဲ့ပျော်မွေ့နေတဲ့ပုဂ္ဂိုလ်များအပိန်ကလွတ်နိုင်ပါမလားဒါကြောင့်သူပျော်ကြတဲ့သူညာကိုလူ သေမူအပေရောက်ကြမည်ပျော်ကြတဲ့သူညာဘုလူသေမူအပေရောက်ကြမည် သာသမိပစ္စည်းနဲ့မိမိတို့ပျော်မွေ့ကာမဂုဏ်အာရုံနဲ့ပျော်မွေ့ဒါနမှုသီလမှုဘာဝနာမှုအဲဒီကုသိုလ်တရားတွေမိလျော့ပြီးတော့ဒီကာမဂုဏ်အာရုံတွေနဲ့သာပျော်မွေ့ပြီးသိသွားရင်ကတော့အပင်ကလွတ်နိုင်မှာမလားအဲဒီတော့မသိခင်အချိန်လေးမှာဘုန်းကြီးတို့ယောဂီများကကိုယ့်ရဲ့အသက်တန်းလေးတွေကြည့်ကြည့်ပြီးတော့တန်ဝေကဉာဏ်လေးယူဖို့ရမလိုပေဘူးလားတန်ဝေကလေးယူပြီးငါတော့ဒီနေ့ကြီးလာပြီဒီနေ့ကြီးလာတဲ့အတွက်ဒီနေ့နီးလာပြီဘာနဲ့နီးလာတာလဲ ခေသေးဖို့နီးလာပြီလို့တန်ဝေကယူပြီးမသေးခင်အချိန်လေးမှာငါတို့ဖြင့်ဒါနာကောင်းမှုတွေပြုမှသီလတွေဆောက်တည်မှဝိပဿနာဘာဝနာတရားတွေဉာဏ်ဉာဏ်ပွားမှသင့်တော်မယ်လို့ကိုယ့်ကိုယ်ကိုကြွတင်ပြီးတော့သတိပေးဖို့ရမလိုဘူးလားသူမသေးခင်ကတန်ဝေကပွားမှသင့်တော်မည်မသေးခင်က သံဝေကပွားမှသင့်တော်မည်မသေးခင်အချိန်လေးတွင်းကနေပြီးတော့မိမိတို့သံဝေကတွေပွားရလိမ့်မယ်ခုဘုန်းကြီးရဲ့တက်တော်49နှစ်ပြည့်49နှစ်ပြည့်သွားပြီဆိုတဲ့အခါကလည်းကြတော့ဩငါသေးဖို့နီလာပြီ သိဖို့နည်းလာတဲ့အချိန်လေးမှာမိမိပြုလုပ်တဲ့ပြုလုပ်တဲ့ဒါနာကောင်းမှုတွေများများပြုမှာသီလတွေစောင့်မှဘာဝနာတွေပွားမှဆိုတော့ကိုဘုန်းကြီးများလည်းမိမိတို့စွန့်နိုင်တယ်များတရားဓမ္မများတူထားတဲ့ပစ္စည်းဝတ္ထုတွေဆိုတာဘုန်းကြီးများအတွက်ဘာမှသုံးစရာမရှိပါဘူးအဲဒီလူတရားတဲ့ပစ္စည်းဝတ္ထုတွေကမိမိတို့ကပြန်ပြီးတော့ကုသိုလ်ပွားဖို့အတွက်တစ်ချက်ပြန်ပြီးတော့လှူပေးဖို့ပါပဲ။သီလဆိုတာလည်းပဲမိမိရဲ့သီလမြင့်နေတဲ့ခုနှစ်သီလတိတ်္ခာဖို့ဒီစင်ကြင်အောင်စောင့်လို့ သမာဓိပညာဆိုတဲ့ဝိပဿနာဘာဝနာတရားတွေကိုလည်းပဲကျေးဇူးရှင်မာသီဆရာတော်ဘုရားရဲ့ဥပနိဒယတိုင်းကိုယ်တိုင်ကိုယ်ကြလည်းကြည်ကြံပွားများပြီးတော့မိမိကိုအမိပြုပြီးရောက်ရှိလာတဲ့တတိသာဝကများကိုလည်းပဲဒီတရားတွေမိမိအနေအားဖြင့်စွမ်းနိုင်သမျှဖြန့်ဝေပြီးတော့မဟောကြားရပြီဘူးလားဗျာအဲဒီလိုဘုန်းကြီးဟာကိုယ့်အတွက်ကိုအနာမပေးဘဲနဲ့အလုပ်တွေလုပ်နေတယ်ဆိုတာဟာမိမိအတွက်ပါဘုသူ့အတွက်ပါလိမ့်မယ်မိမိရဲ့အတွက် မသိခင်အချိန်လေးမှာမိမိဒီလုပ်တွေကိုကုသိုလ်လုပ်ငန်းတွေကိုများများကြီးလုပ်ရမှာလားနည်းနည်းလုပ်ရမှာလားအဲဒီအချိန်မှာငါအသက်ရွယ်ကြီးပြီးနားနေမှကောင်းမယ်ဆိုလို့ရှိရင်ငါတို့ဒီဒီကြားထဲမှာများသေသွားရင်ဘာမှကုသိုလ်စိတ်တွေပါမသွားရင်မိမိအတွက်ဝန်လေးစရာတွေမရှိပေဘူးလားဗျာအဲတော့မိမိဟာဒီနဲ့တရားလေးဟောနေရင်တရားလေးရှုနေရင်တရားလေးပြေးနေရင်တရားလေးပွားနေရင်နဲ့သေသွားမယ်ဆိုရင်လုပ်ငန်း권လေးမှာသေတာ အမြတ်ဆုံးသောတည်ခြင်းနဲ့ဘယ်လိုတည်ခြင်းလဲအမြတ်ဆုံးသောတည်ခြင်းဘုန်းကြီးတို့တော့ဒီတိုင်းလှုပ်လှုပ်သွားခြင်းနဲ့တနည်းအားမှာဘုန်းကြီးတို့သတင်းစာမှာပါလာရဲ့လေဘုန်းကြီးတို့နိုင်ငံတော်သံဃာမဟာနာယကဒုတိယဥက္ကဋ္ဌမော်ကျွန်းဆရာတော်ဘုရားကြီးဘုန်းကြီးတို့ရှင်မေဝန်သာသနာရိပ်တာမှာအချင်းချင်းအခောက်အောက်ကြွားရောက်ပါတယ်ဘုန်းကြီးကိုလည်းအထူးအဖြင့်အားပေးတော်မူပါတယ်ရှင်းရောက်တော်မူပါတယ် ဒီပလင်ကြီးပေါ်မှာလည်းပဲအဲ့ဒီဆရာတော်ဘုရားကြီးဟာအချင်းချင်းတရားဓမ္မကြီးဟောကြားတော်မူခဲ့ဥပါတယ်။ပရင်းတော်လာဆန်တရနေ့ကဆရာတော်ဘုရားကြီးရဲ့တန်တော်တော်မူတဲ့အကြောင်းကိုပရင်းစာထဲမှာဖတ်လိုက်ရလို့ပရိသံဝေသားတွေပို့ပြီးတော့အထူးရမိပါတယ်။နောက်ဒီဆရာတော်ဘုရားကြီးရဲ့မော်ကျွန်းကနေပြီးတော့ရောက်လာတဲ့အဲ့ဒီမှာတပည့်ယောဂီရဲ့ရောက်ထားချက်အရာဆရာတော်ဘုရားကြီးကလုပ်ငန်းခွင်ထဲမှာပြန်တော်တော်မူတာ။ဒီထဲမှာပြန်တော်တော်မူတာလေ။ ရတော်ဘုရားကြီးကနတ်ပြည်မိမှာဥပုဒေတွေတရင်တွေကိုတရားဓမ္မဟောပြောပေးသေးတယ်။အဲလိုတရားဓမ္မဟောပြောပေးတဲ့အချိန်မှာလည်းပဲဆရာတော်ဘုရားကြီးကသိချင်းတရားနဲ့စပြီးတော့ပဲတက်ကတက်ကတက်ကတက်ကအဆုံးမှာဩဝါဒကြီးပေးသွားတယ်လို့ဆိုပါလေ။နောက်တည့်ရကျတော့လည်းပဲဒီလိုပဲတတိတာဝကတွေလာတဲ့အခါကျတော့တရားဓမ္မဟောပြောဖို့ဒီလာမြတ်ရှင်းပြမှုရအတွက်ပလင်ပေါ်ကြွအဲ့ဒီကြွလာတဲ့အချိန်မှာပဲအဲ့ဒီမှာတရားဓမ္မများကိုဒီလာမြတ်မရှင်းမြင်ခင်လေးမှာပဲဆရာတော်ဘုရားကြီးကပလင်ပေါ်မှာပဲ ဘဝဏီကုံချုပ်ရတယ်ဆိုတော့လုပ်ငန်းတွင်ထဲမှာပေထဲမှာလေလုပ်ငန်းဝင်ထဲမှာမိမိရဲ့သာသနာမှာယဟန်တော်များရဲ့လုပ်ငန်းဟာတရားပေးရမယ်တရားဟောရမယ်တရားပြရမယ်တရားအထုတ်ရမယ်စာပေပို့ချရမယ်ဟုတ်တယ်မလားအဲဒီလိုစာပေပို့ချရင်းနဲ့စာအုပ်ကံပြီးပြန်တော်မူသွားတာဒါအလုပ်ငန်းဝင်လေဟောဒီယဟန်ဘုရားနဲ့တရားဟောနေရင်းနဲ့တရားတွေပေးနေရင်းနဲ့ပြန်တော်မူသွားတာဒါလုပ်ငန်းဝင်လေတရားရှိမှရင်းနဲ့တရားပွားများရင်းနဲ့တရားအထုတ်ရင်းနဲ့ပြန်တော်မူသွားတာဒါလုပ်ငန်းဝင်လေ အဲ့လိုအလုံးလုံးချင်းပြန်တော်မူသားတဲ့အတွက်ဘုန်းကြီးတို့ယောဂီများအရှုံးနဲ့ပြန်တော်မူရတာလားအမြတ်နဲ့လားဗျာအမြတ်ဆုံးသောပြန်တော်မူခြင်းပါအမြတ်ဆုံးသောသိခြင်းပါဒါကြောင့်ဘုန်းကြီးတို့ဒီမှာအလုံးလုံးကြီးများများကြီးလုပ်ပြီးမယ်လုပ်ရင်းနဲ့ပဲဘဝညီကုန်းဆုံးသွားတဲ့ကိစ္စမရှိဘူးဒါကြောင့်လေဆိုတော့ကိုယ့်ဘဝမှာအလုံးလုံးကြီးရင်းနဲ့ပြန်တော်မူရတာသိရတယ်ဆိုတာရှုံးတာလားမြတ်တာလား မြတ်တာဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲအခုအားထုတ်တာကြိုးစားပါကြိုးစားနေရင်းနဲ့သိသွားရင်မိမိရဲ့အတွက်အကျုံးပေါ်မှာလားအများထွက်မှာအများထွက်မှာဒါကြောင့်ဒီမိမိရဲ့မွေးနေ့ကိုဘုန်းကြီးကအကြောင်းပြုပြီးတော့ယခုလိုကုသိုလ်ကောင်းမှုတွေပြုတယ်တရားကြီးကိုပွားများစေတယ်အားထုတ်စေတယ်ကိုယ်တိုင်လည်းပဲမိမိအားထုတ်ထားလို့တွေ့တာသိထားတဲ့တရားတွေကိုပြန်လည်ပြီးတော့ ဟောပြောပြီးနေရတယ်ဆိုတာဟာဘုန်းကြီးအလုံးလုံးနေတာဘာလုံးနေတာလဲကောင်းတဲ့အလုပ်လားမကောင်းတဲ့အလုပ်လားဒီကောင်းတဲ့အလုပ်တွေလုပ်နေတယ်ဆိုတာမိမိရဲ့အတွက်တတိရှိနေတာလားတတိမရှိတာလားမိမိရဲ့အတွက်အမြဲတမ်းတတိထားနေတယ်အမြဲတမ်းတတိရှိနေတာပါဒါကြောင့်မို့မိမိရဲ့မွေးလေးကိုပြုလုပ်ခြင်းဟာဘုန်းကြီးအတွက်တန်ဝေကတွေအမြဲတမ်းယူဖို့အတွက်ဘုန်းကြီးလုပ်နေတာဒီနေ့ပြည်လာပြီ 49နှစ်ပြည့်လာပြီငါသေဖို့နီးလာပြီဆိုတာကိုတာဝေကယူနေရတယ်။ဘာကြောင့်လဲဆိုတော့အချိန်တိုင်းအချိန်တိုင်းဟာကိုကြီးတို့ယောဂီများသေတဲ့ဘက်ကိုသွားနေတာ။ဘယ်ဘက်ကိုသွားနေတာလဲ။နွားကကုန်းကိုဆွဲသွားတဲ့နွား။အဲ့ဒီနွားကကုန်းကိုတတ်ဖို့ရတဲ့ဆွဲသွားတဲ့နွားဟာခြေတလန်းလှမ်းလိုက်တာနဲ့သူဟာနေဖို့နီးတာလားသေဖို့နီးတာလား။ ဒီသေဖို့ညီးနေတာဖြစ်တဲ့အတွက်ဘုန်းကြီးတို့ယောဂီများရောတရက်ကုံသွားတာနဲ့တရက်ပါမနီးပါတာလေသေပဲနီးသွားတာတဏကုံတာနဲ့တဏနီးသွားတာတနှစ်ကုံတာနဲ့တနှစ်ပါဖြစ်နေတာလေနီးနီးနေတာနောက်တစ်ခါဘာလဲဥမာပေးတယ်လေဆိုတော့ဘုန်းကြီးတို့ဒီမှာသိခြင်းတရားတွေနဲ့ပို့ဆောင်နေပုံလေးကိုဘုရားရှင်ကိုတော်မြတ်ကြီးကယတ္တဒန္တိနာခောပါလောကဝောပါဇိတိဘောဇရံ ဧဝံတရာသံမေတုတာအာယုပါခိတိပါဏိနံကောပန်လောနောကြောင့်သာရိဓာနိနာဒုမင်တာဖြင့်ကာဝောနောဒုက္ခကိုစရံတကြတွင်တို့ပါသိတိယတ္ထပုဆောင်လေလည်းကဲ့သို့ဧဝံတထပမထာယူထို့တူသာလျင်သရဇာဆံယူသွားကြွေတန်းဤယူရင်းဦးချင်းသူရေသရတရားဒီ၎င်းမေဇုသာခန္ဓာပြည့်ကျွေးခြင်းဆိုတဲ့မရဏတရားဒီ၎င်း မြေသူသာခန္ဓာပြည့်ပြည့်သိခြင်းဆိုတဲ့မရဏတရားဒီ၎င်းပါဏိနာလုံးစုံများစွာတတ္တဝအပေါင်းတို့၏အာယုံယုံနာနဲ့တွေ့အာယုံယုံနာနဲ့တွေ့အသက်ဆိုတဲ့ဒီမိတိတ်ကလေးကိုပါဇင်တိတုတ်တန်တသတင်းငိမ့်ဝသို့မကြကြအောင်ပို့ဆောင်၍နေလေမိမိတို့မှလည်းပဲဟိုးနွားလုံးသားသူ့ရဲ့နွားတွေကိုတစ်ခါတည်းစကြက်တွင်းကိုမောင်းနှင်ပြီးပို့ဆောင်နေသလို့ ဘုန်းကြီးတို့ကိုလည်းပဲဘုန်းကြီးတို့ဒီမှာယောဂီများကိုလည်းပဲအိုခြင်းဆိုတဲ့သရတရားတွေနာခြင်းဆိုတဲ့ဗျာတိတရားတွေသိခြင်းဆိုတဲ့မရဏတရားတွေကအိုတဲ့ဘက်နာတဲ့ဘက်သိတဲ့ဘက်ကို မောင်းပို့နေတာဟုတ်တယ်မို့လားအမြဲတမ်းမောင်းပို့နေတာနေ့စဉ်နေ့တိုင်းဟုတ်တယ်မို့လားဗျာနေ့စဉ်နေ့တိုင်းနေ့အပြင်မောင်းပို့နေသလိုသိခြင်းတရားနဲ့အမြဲတမ်းနိကနိကလာတော့မသိခင်မှာဘုန်းကြီးတို့ယောဂီများကဒါနသီလဘာဝနာနည်းနည်းလောက်ရမှလားမြန်မြန်လောက်ရမှလား သင်တို့ကလေးတွေဟာအမြဲတမ်းကျွေးနေတယ်လို့ဘုန်းကြီးတို့ဒီမှာဓမ္မယုံကနေပြီးတော့ရှင်းလိုက်စမ်းမိမိရဲ့မျက်စိအမြင်မှာရှိတဲ့မျက်စိအောက်မှာရှိတဲ့သစ်ပင်လေးကြည့်နေလိုက်စမ်းကြည့်နေရင်ကနေပြီးတော့ဒီခါတဲ့တင်းရွက်လေးတွေရဲ့ကျွေးကျွေးကျွေးကျွေးကြနေတာလေးတွေရောမတွေ့ရဘူးလားဒီနေ့တစ်ချိန်မှာမိမိတို့ရဲ့ဘဝဟာလည်းပဲဒီလိုမရဏမသိရပြီဘူးလားသူ့ရဲ့ကလေးတွေဟာအခါနဲ့သူ့ရဲ့တစ်ပင်ပေါ်ကနေဖြစ်ပြီးနေရာကနေဘဝဖြစ်သွားရတာဟုတ်တယ်မို့လား ဒုံမလနေဝဗတ္တတိမနဝတဟရာသဝုဒ္ဒသတရိဒဗေဒာဒုံမနာသိရတ္တိတို့သည်ဒုံမနာသိရတ္တိတို့သည်ပတ္တန်တိဧဝကျွေကြကုန်တကယ်သို့ေဝတတပမထာယုတို့တူသာလျင်ဧဝတတပမထာယုတို့တူသာလျင်ဒဟရသံငေတိနိဖြစ်ကုန်သောဘုဒ္ဓသာကြည်တိနိဖြစ်ကုန်သောဣမေမာနဝဤတတဝအပေါင်းတို့သည် ပရိဒါပေတာခန္ဓာကိုပြည့်ခြင်းကြောင့်ပတံတိသေးခြင်းလေးဟူသောမြေ၌ကြာရကုန်၏သိရကလေးတွေဟာသိရပစ္စည်းလေးတွေဟာပြစ်ပင်ပေါ်ကနေအညာကနေကြွေးကြွေကြနေတယ်လို့ဘုန်းကြီးတို့ဘဝတွေဟာလည်းပဲတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းနဲ့မရဏဆိုတဲ့သိခြင်းတရားရဲ့အနှိမ့်အသက်တွေမခံရပြီဘူးလားဗျာဒီသိခြင်းတရားဆိုတာကဘုန်းကြီးတို့ယောဂီများငယ်သူကြီးသူရဲ့လိုများခွဲခြားညှာတာတာရှိရလား ဟာသူကတော့ငင်းမို့သူကတော့တတိမို့သူကတော့တကြွဲမို့ဆိုပြီးတော့ညှာတာတာများရှိရလားမရှိဘူးလေသိမင်းတရားသိခြင်းတရားကတော့ပြင်ငင်းနေပဲအသေးသလိုက်တာပဲဟုတ်တယ်မလားတကူကျင်တော်ရှိတဲ့ပုဂ္ဂိုလ်တွေလည်းအသေးသလိုက်တာပဲယာရုအာနာရှိတဲ့ပုဂ္ဂိုလ်တွေလည်းသလိုက်တာပဲစီဝါဥစ္စာပေါ်များတဲ့ပုဂ္ဂိုလ်တွေကိုရောသိမင်းကမတတ်ပေဘူးလားနခတိယောတိနသပြမနောတိနသအတ္တကံဗလဝတေဇဝါပိနာမေစုရာဇာသအပိခမတိ အယံဤတိကခတိယောအယံဤသူတိကခတိယောမင်းသည်ဧဝံပိဤသို့လီမိတုရာဇာတတိမိအပိကံငိွဲ့မြတ်တာခြင်းဒီနာအတိမရှိပါဒီမင်းငါတို့ဒီပုဂ္ဂိုလ်ကမင်းနဲ့ငါသူတတ်လို့မဖြစ်ဘူးဆိုတာမျိုးငဲ့တာမျိုးမျှတာမျိုးရောရှိရလားသူကတော့တိုင်းပြည်ကြီးတစ်ပြည်လုံးကိုအုပ်ချုပ်နေရတာသူ့မှာတာဝန်တွေကြီးလိုက်တာအဲ့တော့သူ့ကိုယ်တော့ပြင်ငါမတတ်ပါဘူးလို့ဒီမင်းကငဲ့တာမျှတာရှိနိုင်မှာမလားဗျာ မကြည့်ဘူးရတဲ့အယံဤသူတိကပြမနောစပုံနာပေတိဟုဧဝံပိဤသူတိမိစုဒါသာသတေမင်းဤအဘိကံငဲ့ွက်ချင်းတိနာအတိမရှိပါဒီပုဂ္ဂိုလ်ကတော့ပုံနာကြီးပဲဒီပုဂ္ဂိုလ်ကတော့ဖြင့်ကျွယ်ဝဆန္ဒတဲ့ပုဂ္ဂိုလ်ပဲယံဤသူတိကအတ္တကကျွယ်ဝတော်သူတိအယံဤသူတိကဘလဝါဒီပုဂ္ဂိုလ်ကတော့ဖြင့်ခွန်အားကြီးမတော်သူပေတိအယံဤသူတိကတေဇံဝပိ ဘုံတကိုတည်သောအာနုကိုကြည်တော်သူပေသည်ဧဝံပိဤသို့လည်းပင်မေဇူရာဇာတမေဇူရာဇာတတိမိအပိခံငေကွညတာခြင်းတိနာအတိမရှိပါ၏ဒီပုဂ္ဂိုလ်ကတတိပဲဒီပုဂ္ဂိုလ်ကပညာရှိတဲ့ပုဂ္ဂိုလ်ပဲဒီပုဂ္ဂိုလ်ကယာရုအာနာရှိတဲ့ပုဂ္ဂိုလ်ပဲဒီပုဂ္ဂိုလ်ကဘုံတကုတ်တည်သောအာနုဘောကြီးတဲ့ပုဂ္ဂိုလ်ပဲဆိုပြီးတော့သိနေကတော့ဖြင့်မတတ်ဖဲနဲ့ငဲ့တာညာတာများရှိရလားဒီတော့အသက်ကြီးရင်လည်းပဲဘာဖြစ်မှာလဲ ရာထူးရှိရင်လည်းပဲပြည့်စည်ချမ်းသာရင်လည်းပဲကဲဒီလိုဆိုရင်မသိမဲ့ပုဂ္ဂိုလ်များရှိရလားမရှိဘူးဗျာဆိုလိုက်ရာထူးကြီးလည်းဒီမှာပဲမငြိခန္ဓာကြောက်တရားအာနာရှိလေဒီမှာပဲ မမြဲခန္ဓာကြောက်စရာဟောမိမိတို့မှာယာရုအာနာတွေရှိတာပဲသူတစ်ပါးကိုအမိတ်ကြီးပေးမယ်သူပေးနိုင်နေတာပဲဒါပေမဲ့လို့အဲ့ဒီပုဂ္ဂိုလ်ခန္ဓာရနေတော့ဒီနေ့တစ်ချိန်ပါဖြစ်ရမှာသိကြရမှာပဲအဲ့တော့ယာရုအာနာသာရှိတာငါတို့ပစ္စည်းမရှိလို့ဖြစ်ပါလိမ့်မယ်ပစ္စည်းကြီးတဲ့ပုဂ္ဂိုလ်များတော့မတည်ဘဲနဲ့တည်မင်းကမတတ်ဘဲနဲ့များထားသလားပစ္စည်းရှိလဲသေမှာပဲ မငြိခန္ဓာကြောက်တရားဟုတ်လားအသက်ကြီးလေဒီမှာပဲမငြိခန္ဓာကြောက်တရား ဟောအသက်ကြီးတဲ့ပုဂ္ဂိုလ်ကြီးလားသိတာအသက်ငယ်တဲ့ပုဂ္ဂိုလ်ကြီးငယ်သေးတာပဲအသက်ရွယ်ကလည်းငယ်ကြမ်းလည်းကြမ်းမှနေသေးတာပဲသိမှမဟုတ်ဘူးလို့များအောက်မိတ်မနေနဲ့အသက်ငယ်တဲ့ပုဂ္ဂိုလ်ကြီးရောမသိသေးဘူးလားအသက်ငယ်လဲသိမှပဲမမြဲခန္ဓာကြောက်စရာ ဒီမိမိတို့မှာဘဝခန္ဓာရလာပြီဆိုရင်ကတော့ဖြင့်တနေ့တစ်ချိန်ပါဖြစ်ကြရမှာလေအဲ့ဒီတရားမှာဆိုတော့သိခြင်းတရားကဝေးသလားနီးသလားနီးတယ်ဘလောက်ဖြစ်ဖြစ်ဘုန်းကြီးတို့ယောဂီများအစာအဝူကြီးတွေခြေတုံးတွေကစပြီးတော့ခိုင်ခိုင်ခန့်ခန့်ကြီးတွေတသက်တော့တီရောဆိုတဲ့အနေအားဖြင့်ဒီမှာဆောင်ရွက်ထားကြတဲ့အစာအဝူကြီးတွေတနေ့တစ်ချိန်ကြတော့ပါဖြစ်ကြတယ် ပြည့်စည်သွားကြရတာပဲဘလောက်ခိုင်ခံ့အောင်လုပ်ထားတဲ့အရာဝတ္ထုပဲပြည့်စည်ဒီနေ့တစ်ချိန်ကျပြည့်စည်ရတယ်လို့ဘဝခန္ဓာရလာတဲ့ပုဂ္ဂိုလ်ကလည်းပဲဒီနေ့တစ်ချိန်ကျမရဏမတိရပါဘူးလားဒါကြောင့်ဇီရန်တိဝေဇရာရထာတုစိတ်တံအထောတရိတံပိဇရာဒေယံပိဇရာဥပိတိတတိဇာဓမ္မောနဇရာဥပိတိတန်တောဟဝေတံတန်တောဟဝေတံပိပဝေတယံပိလူစိတ်တပရမယစိတ်ကြောက်တို့ဖြင့်ထိန်တောက်အောင်ခြင်းလည်း၍ စံကျင်နာစွာခိုင်မတောင့်တင်းအောင်ပြုလုပ်၏ထားကြကုန်သောဇရာယတာမင်းသုံးမင်းဆောင်ဖြင့်ညာတော်ဝင်မင်းစည်းယထာကြီးတို့သည်ဝေစင်စိဧကအမအဖြင့်ဇီရန်တီဟောင်းလွာအိုမင်း၏ယူရင်းပစ္စည်းကြရလေကုန်၏ရှင်းကနေပြီးတော့မင်းများဟာမိမိတို့ရဲ့စီးဖို့ရတဲ့ကဲစိတ်ကြောင့်ယရနာတွေစီချဲထားတဲ့အင်မတန်ခိုင်ခံ့တဲ့မင်းစည်းယထာကြီးကိုကောင်းဝိမွန်မေ့ဆိုပြီးတော့ပြုလုပ်ထားကြတာယနေ့ဒီအချိန်မှရှိသေးရဲ့လား အားလုံးဟောင်းသားပြည့်စည်သွားပြီမိမိတို့နေထိုင်မှုစံနှံတော်ကြီးတွေဆောက်လုပ်ထားတာတွေယနေ့ရှိသေးရဲ့လားဒီနေ့အားလုံးအကျွတ်အပြည့်အဆွဲအမြည့်ပဲတွေ့ရတော့တယ်ဟုတ်တယ်မို့လားဗျာဘလောက်ပဲခိုင်ငန်းအောင်လုပ်ထားတာပြည့်စည်ဝတ္ထုဝူဒညတွေဟာဒီနေ့တစ်ချိန်ဖြစ်ပြီးရင်ပါဖြစ်မှာလေပြင်းရမယ့်သဘောကြီးတဲ့ပဲအတော်ဒုမတဘာတရိတံပြီးသွေးတန်နေတိဆောက်၍ပြောင်မြောင်လာသောတတ္တဝါတို့၏ခန္ဓာကိုယ်သည် သရံဥပိတိဟောင်းနံအိုမင်းယိုရင်းပြည့်စင်ရင်တို့ရောက်ရပါမည်။ဟောဒီဘုရားနဲ့တည်ဆောက်ကြတဲ့မိမိရဲ့ဘဝခန္ဓာကိုယ်ဟာလည်းပဲဒီနေ့တစ်ချိန်ကျတော့အိုမင်းယိုရင်းပြီးတော့ဗာဖြစ်ကြရမှာလေ။သိကြရမှာကြီးတဲ့ပဲပြည့်စည်ကြရမှာကြီးတဲ့ပဲဒီတော့မပြည့်စည်တဲ့တရားဟာဘာလဲဆိုတော့တပင်းစာဓမ္မောနသရံဥပိတိတံတောဟဝေတပိပဝေတယံတိအတ္တဗျာအစမြတ်ပြတ်သောပညာရှိအပေါင်းသူတော်ကောင်းတို့၏ ဓမ္မောသံနိဗ္ဗာန်ရောက်ကြောင်းသူတော်ကောင်းတရားတိကနာဂရဥပိတိဘေသောအခါဘေကဝမမဟောင်းလာဥမေယူရင်းပြည့်စည်ခြင်းသို့မရောက်ပါပြီ။သံတော်ဗျာအစာများလာပြီးတော့ပညာရှိသူတော်ကောင်းတို့သည်အဝေးစင်စေကံအမှအဖြစ်သာဝိဗျာအစာများလာပြီးတော့ပညာရှိသူတော်ကောင်းတို့နှင့်ဘဝေတယံတိချီးမွမ်းစကားနိနောပတေသောအနေအချင်းပြန်ပြောပြန်လည်း ပြန်လဲပြောကြမိတ်မြတ်တော်မူကြလေကုန်၏တဲ့ဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတော်မူထားတဲ့တရားတော်များကတော့ဖြင့်ဘယ်တော့မှမဟောင်းမြည်ဘူးမဆွေးမြည်ဘူးတဲ့နောက်ဘုရားရှင်အစရှိတဲ့ဘုရားအစရှိတဲ့သူတော်ကောင်းတွေဟာလည်းပဲမိမိတို့သူတော်ကောင်းအချင်းချင်းဒီတရားစကားတွေနဲ့ပဲနှိမ့်တော့ပလည်ပြီးတော့ပြန်လည်ပြီးတော့ပြောဆိုကြတယ်တဲ့ဒါကြောင့်ရှင်းရှင်းကအင်မတန်မှ ခိုင်မာအောင် ယထာလေးကြာရှည်လေးနဲ့စွာတည်တန်းအောင်ဆောက်လုပ်ထားတဲ့နန်းတော်ကြီးတွေဆောက်လုပ်ထားတဲ့အဆောင်အဦကြီးတွေဆောက်လုပ်ထားတဲ့မြင်းစည်းယထာကြီးတွေအဲလိုတန်ဖိုးများသောထိုက်တန်တဲ့ပစ္စည်းကြီးတွေတောင်မှတစ်နေ့တစ်ချိန်ကျတော့အိုမင်းဟောင်းမြင့်ပြီးတော့ပစ္စည်းရတယ်လို့မိမိဘဝခန္ဓာရလာတဲ့ပုဂ္ဂိုလ်ဟာလည်းပဲတစ်နေ့တစ်ချိန်ကျတော့မသိမဲ့ပုဂ္ဂိုလ်များရှိရလားသိကြရမှာကြီးတယ်ပဲအဲလိုတန်ဝေကတွေပဋိညာဉ်တွေယူပြီးတော့တရားတွေနေ့နေ့အထုတ်ရမှာလားမြန်မြန်အထုတ်ကြရမှာလား ဆိုလိုက်မင်းစည်းယထာထမ်းကျင်ညာပြပြကြရသည်မင်းစည်းယထာထမ်းကျင်ညာပြပြကြရသည်ခန္ဓာကိုယ်လဲထို့တူပဲမလွဲပြရမည် ခန္ဓာကိုယ်လဲဖို့တူပဲမလွဲပြရမည်သူတော်ကောင်းများကျင်တရားပြပြမရှိသူတော်ကောင်းများကျင်တရားပြပြမရှိပညာရှိခြင်း ရွှေ့ကြုံလျင်ကောင်းတင်ပြောကြသည်ပညာရှိခြင်းတွေ့ကြုံလျင်ကောင်းတင်ပြောကြသည်ပညာရှိသူတော်ကောင်းတွေအချင်းချင်းတွေ့ကြတဲ့အခါကျတော့မကောင်းတဲ့အတင်းအကျင်းတွေပြောတာလားကောင်းတဲ့တရားတွေပြောတာလားဒီကောင်းတဲ့စကားကောင်းတဲ့တရားတရားစကားတွေကြီးတွေပြောတာပညာရှိသူတော်ကောင်းတွေ ဉာဏ်ရှိသူတော်ကောင်းမဟုတ်တဲ့ရုပ်မာတဲ့ပုဂ္ဂိုလ်များကြတော့ကောင်းတဲ့တရားစကားပြောတာလားအတင်းချင်းစကားပြောတာလားဒါကြောင့်ပညာရှိသူတော်ကောင်းများကတော့ဖြင့်တဦးနဲ့တဦးတွေ့ကြုံလာပြီးဆိုရင်ကောင်းတဲ့တင်တရားစကားကောင်းတဲ့စကားတွေလာပြောရင်တဲ့ဒါကြောင့်တတင်စာဓမ္မောနသဒ္ဒဥပိတိတံတောဝေတံပိပဝေရယံတိသတ္တဗယအစာမြပြနာသောပညာရှိအပေါင်းသူတော်ကောင်းတို့၏ဓမ္မောသံနိဗ္ဗာန်ရောက်ကြောင်းသူတော်ကောင်းတရားဒီက နာဇရံဥပိတိဘေသော အခါဘေကမမမဟောနာဥမိယိုရင်ပစ္စည်းရင်သို့မရောက်ပါ၏သံတော်ဘုရားအစများလာပြီးတောင်းပညာရှိသူတော်ကောင်းအပေါင်းတို့သည်ဘဝေကျင်စေကံမအပြင်တတ်သည်ဘုရားအစများလာပြီးတောင်းပညာရှိသူတော်ကောင်းတို့နှင့်ဘဝေတယံတိချိမစကားနိနောပလေသောအနေအချင်းပြောကြမိန့်ရတော်မူကြလေကုန်တည်း ဒီဒါကြောင့်ဘုန်းကြီးကဘုန်းကြီးရဲ့49နှစ်ပြည့်မွေးနေ့မင်္ဂလာအထိမ်းအမှတ်ပွဲမွေးနေ့မင်္ဂလာပွဲမှာဆရာတော်ကဘယ်နဲ့ပြည်ချင်းတရားတွေကြီးတွေပြောနေရပါလားလို့များအမင်္ဂလာလို့မထင်နိုင်နဲ့မင်္ဂလာပါပါလိမ့်မလဲဗျာကောင်းပြောနေတာဟာပါလေကောင်းတာပြုနေတာပါလေကောင်းတဲ့ကြံကြံနေတာပါလေဒီနေ့ဘုန်းကြီးတို့ယောဂီများလုပ်နေတဲ့အလုပ်ဟာကောင်းတဲ့အလုပ်လားမကောင်းတဲ့အလုပ်လားဒီနေ့နားနေတဲ့တရားတွေဟာကောင်းတဲ့တရားလားမကောင်းတဲ့တရားလား ဒီနေ့မိမိတို့ရဲ့စိတ်ထဲမှာကြံစည်နေတာတွေဟိုသမျှတွေဟာကောင်းတာတွေလားမကောင်းတာတွေလားဒီလိုဆိုရင်ဒီနေ့ဟာမင်္ဂလာရှိတဲ့နေ့လားမင်္ဂလာမရှိတဲ့နေ့လားဒီနေ့ဟာမင်္ဂလာရှိတဲ့နေ့ပါဒါမင်္ဂလာရှိတယ်မိမိတို့ပုံမှာတရားနဲ့ဆက်ပြီးတတိပေးတာဒါကြောင့်မင်္ဂလာရှိတယ်အဲဒီတော့ဘုန်းကြီး တက္ကသိုလ်ပြီးမှသွားပြီးတော့ပညာရက်တွေကိုလုံးဝတတ်မြောက်အောင်သင်ကြားခဲ့သောဝေယပတ်တော်တက္ကသီလာယသဗ္ဗသိပ္ပနိဩဂဟိတဝံအာဂတောပိတုတန္တကံအာဂတောပိတုတန္တကံသေတ္တသတ္တံလဘိတဝါဓမ္မေနာရိဇကာရိတိမဟာတံဣတရိယအဟောတိသောတုသုနတုတသောမမင်းသားတိဝယပတ္တေရွယ်သူရောက်လာလျင်တက္ကသီလယတက္ကသိုလ်ဒီ၌သဗ္ဗသိပ္ပာနိအလုံးစုံသော အတပညာတို့ကိုဥက္ကိတဝါသိ၍အာခေတောပြန်လှည့်ခဲ့ကြည့်လျင်အာခေတောပြန်လာလှည့်ခဲ့ကြည့်လျင်ပိတုဘာဂမီတို့ဤတတကဥစ္စာဖြစ်သောသေတ္တသတံပြည်ပြူတော်ကိုလဘိတ်ကပါရ၍ဓမ္မေနာတရားတပြည့်ရဇံမင်းဖြစ်ကိုကာရိတိပြု၏ရှင်တန်ရရောက်လူလားမြောက်လို့တက္ကသိုလ်ကြီးမှာသွားပြီးပညာတော်ဒီပညာရည်တက်ကြောက်တမ်းမြောက်လို့နေပြည်တော်ပြန်ရောက်တဲ့အခါဘာသမီးတော်ရဲ့အမွေနှစ်ဖြစ်တဲ့ နိုင်ငံတော်ကိုပြည်ပြုအုပ်ချုပ်မင်းလုပ်ပြီးတော့နေတယ်တဲ့ဓမ္မိနာတရားတပြေရေဇံမိဖြစ်ကိုကာရီတည်ပြု၏မဟာတံများစွာသောဣရိယာစီရိချမ်းသာကိုစီရိချမ်းသာသည်ဟောသည်ဖြစ်၏တခါလေမင်းရဲ့စီရိချမ်းသာဆိုတာကတော့အမတန်ကြီးကျယ်ခမ်းနားပေါ့အဲဒီလိုမင်းရဲ့စီစဉ်ကိုမင်းရဲ့စီစဉ်ချမ်းသာလေးကိုခံစားပြီးတော့နေတဲ့အလောင်းတော်တုဒ္ဒတော်မှာမင်းတတတောတုဒ္ဒတော်မှာမင်းအစန္ဒဒေဝိပမုခာနိသန္ဒဒေဝီအမှုရှိကုန်သော သောနန္တဣတိတဟတန်ဤ16000ကုန်သောမိရယတို့သည်အဟိတုံဖြစ်ကုန်၏အဲဒီဘုန်းကြီးတို့ရဲ့အလောင်းတော်ဖြစ်တဲ့သုဒ္ဓသောမမင်းရဲ့မိဖုရားတွေဟာသန္တာဒေဝီမိဖုရားဆောင်ကြီးအမှုရှိပြီးတော့မိဖုရားပေါင်းဟာ1000နဲ့6000ရှိတယ်တဲ့နည်းနည်းလေးလားအများကြီးလားဒီရောက်တဲ့တောင်အင်မတန်ဒုက္ခရောက်ကြတာလေဒီလောက်များများဘလောက်ဒုက္ခများမလဲဆိုတာစဉ်းစားတာကြည့်တော့ဒါကြောင့်မို့ဘုန်းကြီးတို့အလောင်းတော်မြန်မြန်တောထွက်တာရှိတာအဲဒီမှာ မိမိရဲ့ဒီမိမယားတွေဟာသန္တာဒီဝိမှုရှိတဲ့သောနတ္တဣတိသဟတ္တတိတသောင်း၆တောင်းကုန်သောမိမယားတို့သည်ဟေလုံးရှိကုန်၏တဲ့သောတုသုတ္တသောမမင်းသည် အပရဘာဂိနောဘု၌ဗုဒ္ဓဒီတာဟိသတမိတို့ဖြင့်ဝတ္တတော်ပွားများလာပြီလျင်ကရဝတိအင်းရကောင်းသောလူဤကောင်း၌အနတ်ပြီးတော်မမွေ့လျော်သဖြင့်အနတ်ပြီးတော်မမွေ့လျော်သဖြင့်အရိညာတောသောပဝိတိတ်တဝါဝင်၍ ပပိဝင်ပပိစီတုကာမောယတိယဟံပြုလို့ဒီဟောတိဖြစ်၏ဒီလောက်များပြားလာတော့သာရီသမီးတွေနဲ့များပြားလာပြီဆိုတဲ့ကောကတကြွကြွတပွဲပွဲစီအဲဒီမှာတခါတဲ့ဒီပြဿနာတွေဖြေရှင်းပြောဆိုလုပ်ကိုင်နေရတဲ့တခါတဲ့ဆင်းရဲအဲတော့ဒီလူပေါင်းလူလောကကြီးညီဝေပြီးတော့တိုးထွက်ပြီးတော့ဒါယတိယဟံပြုလို့တဲ့စိတ်ဆန္ဒတွေဘုလိုအလောင်းတော်ရဲ့စိတ်ထဲမှာဖြစ်ပေါ်ပြီးတော့နေတယ်တဲ့ အဲလိုဖြစ်ပေါ်နေပြီးတော့တဏှိရောဒိဋ္ဌကာလမှာဇရမေတ္တမတိရတမိကလိတံပတ္တိယာတိတရမေအာရောဇယတိတိသမ္မာမောသတ္တတိဇရာရှင်ခကာလ၌ငင်္ဂါဤသီရသမိဥပေါင်းတော်၌ပလိတံသမေပြုကိုပတိယတိညင်ညာအတရာဒုက္ခကာလ၌ငင်္ဂါအာရောဇယတိပြန်ကြပြီးတော့တင်လျောက်ပါလေလော ငါရဲ့ခေါင်းမှာသံပင်ပြူရာတွေ့လို့ရှိရင်အမောင်ထပ်တာသည်ငါကိုမြန်မြန်ကြီးတာအတော်ဥတင်လျောက်ပါခေါင်းမှာဘာတွေ့လာလို့ရှိရင်သံပင်ပြူများမြင်လာလို့ရှိရင်သံမြန်လူပေါင်းနေတာကိုတွေ့ရလို့ရှိရင်ငါကိုမြန်မြန်ကြီးတော်ဥပြင်ပါတဲ့။ဘာဖြစ်လို့လဲနှုတ်ပြင်မလို့လားဆေးလိမ့်မလို့လား။နှုတ်ပြင်မလို့ဆေးလိမ့်မလို့လည်းမဟုတ်ဘူးနှုတ်ပြင်မလို့လည်းမဟုတ်ဘူး။အဲ့တော့ဒီသံပင်ပြူကိုကြည့်ပြီးတော့တန်ဝေကဉာဏ်ဉာဏ်ယူဖို့ အဲဒီလိုခန္ဓာတိဖြစ်တဲ့ပုဂ္ဂိုလ်ကိုမိမိကောင်းမှဆံမင်းပြုများတွေ့လာလို့ရှိရင်အမြန်သာတော်ဥတ္တမတော်မင်းရှိတယ်။ဒီခါကလတဏိရောချိန်ခါကလမဟာဒိနာဟိနသံပကပကဥဒရိတဝါမမဟာတိပရိဒ္ဓပိဟိတိဟုတ်တိပရိဒ္ဓပိဟုတ်တိသုဝနာတန္တာသေနာဥဒရိတဝါရိညောဟတိထပိတိသေနာတို့တို့မြင့်ကြီးကသမ္မာသတ္တမသမ္မသတ္တတိတိ သမ္မာသတ္တတိတိဒေနတို့တို့မြင့်ဒီကနတ်တို့သံမင်ပြုဖို့ဥဒ္ဒရီနှုတ်၍မမဟာတိငါ၏လက်တော်၌ပဋိဒါတင်ထားသောအဲ့လိုသံမင်ပြုတွေ့တဲ့နေ့ကြတဲ့ကာကလကြတော့အဲ့ဒီသတ္တတိကရှင်မင်းကြီးရှင်မင်းကြီးရဲ့ကောင်းတော်ပေါ်မှာသံမင်ပြုတစ်ချောင်းပေါက်ပြီးတော့နေပါလေဒီလိုတော်ဝတ်တင်လိုက်တဲ့အချိန်ကကာလမှာအဲ့ဒီမှာဒုဒ္ဒသောမမင်းကနေပြီးတော့မောက်သတ္တရီအဲ့ဒီသံမင်ပြုကိုနှုတ်လိုက်ပါ နှုတ်ဒီငါရဲ့လက်တော်လက်ဘဝဘုံမှာတင်ထားပါလို့ဥဒ္ဒရီနှုတ်၍မမဟာဒီငါရဲ့လက်တော်ဘောင်း၌ပရိဒတ်တင်ထားတော်ဣတိသောဝုဒိဆိုလကြည့်တော်သုဝနာတတ္တဒေနာရေရွှေမွေးညခြင်းဥဒ္ဒရိတဝါနှုတ်ရင်းညောမင်းအတိလက်တော်၌တပိတိတင်ထား၏အဲဒီမှာဇတ္တတိကလေဘေသူရဲ့နိုင်ထားတဲ့ရွှေမွေးညံနဲ့အဲဒီဆံသူတော်ကိုနှုတ်နှုတ်ပြီးတဲ့အခါကလာကြတော့လောင်းတော်သူတ္တသောမမင်းရဲ့လက်ထဲကိုတင်ပြီးတော့ပေးလိုက်တယ်။ ဒီခါကဏ္ဍမှာလောင်းတော်သုတ္တတော်မမေဟတတောသံမေပြုကိုဒိဋ္ဌဝမြင်၍မဟာတတော်အလောင်းတော်ဖြစ်သောသုလသုတ္တတော်မမင်းသည်မေငါဤတရိဒံကိုကိုအဘိဗုတံနှိစေအာယိဟုသသရာယဘိဗုတံနှိစေအာယိဟုအိုခြင်းတရားဘိဗုတံနှိစေအာယိဟုဘိတော်ကြောက်လန့်ထိတ်နှံ့၍ကဓမ္မလိတံတို့သံမေပြုကိုဖြစ်တော်ဝါယူ၍ပါတာရာပြတ်တတ်တဲ့မှာဩဒိဋ္ဌဝါဆင်းသက်ကြည့်လျင် ဩတရိသမဆင်းတဲ့ကြီးမဟာဇဏတသဒနာဌာနီလူများမြင်ရာအရ၌မဟာဇဏတသဒနာဌာနီလူများမြင်ရာအရဝတိညတိခိတအသောရာဇပမင်ငေမင်းဤပလင်တော်၌နိတိရိတမထိုင်နေတော်မူပြီး၍အဲဒီမှာဒီသာမင်မျိုးကိုမြင်လိုက်တဲ့ဆိုရင်လည်းထိတ်လန့်ကြောက်လွန်တဲ့စိတ်တွေ ငါပြန်တဲ့အိုခြင်းတရားတွေနှိမ့်သက်ပြီးတော့လာပါပေါ့လားသရဆိုတဲ့အိုခြင်းတရားတွေအိုမင်းအောင်လန်နေသိမင်းရင်အောင်လန်နေငါရေကောင်းမှစိုက်ထူပြီးတော့နေပြီဆိုတာသိရောထိလန်းတဲ့စိတ်တွေကြောင်းရွံ့တဲ့စိတ်တွေဖြစ်ပြီးတော့အဲဒီမှာသာမင်းကိုယူပြီးတော့လူအများခံစားနိုင်တဲ့နေရာလူအများမြင်တဲ့နေရာပန်းရင်တို့ဟောမှာထိုင်ပြီးတော့နေတယ်။သာမင်းသူလေးတစ်ချောင်းပြလိုက်တာနဲ့စိတ်ထဲမှာကြောင်းရွံ့တဲ့စိတ်တွေထိလန်းတဲ့စိတ်တွေတန်ဝေကစိတ်တွေမဖြစ်ပြီဘူးလားဗျာ။ ပါရမီရှိတဲ့ပုဂ္ဂိုလ်ပါရမီရှင်ကိုအလောင်းတော်ကြီးကိုအခုဘုန်းကြီးတို့များကြတော့ဘုန်းကြီးတို့ယောဂီများကြတော့ကြည်ပါလားသံဃာပြုတပင်မကနဲ့ကောင်းလုံးရှုနေပါစေ။ဘာမှတော်တော်ဘူးလေစိတ်ထဲမကူ။ရိတ်တာကြောင့်တရားကြောင့်ဝင်ကုန်လည်းပဲစိတ်မကူမိသေးဘူး။ဒါမှကိုမကူမိသေးဘူးမကူမိတဲ့ပြင်ဘာလို့လဲအခုချိန်မှာဆိုရင်စေဝါတွေကပေါ်ကပေါ်နေ။ရှုနေတဲ့သံဃာကို မင်းအောင်လည်းလုပ်လို့မရဘူးလား။နီအောင်လည်းလုပ်လို့မရဘူးလား။သိအောင်ကြအောင်လည်းလုပ်လို့မရဘူးလား။ အမလီအခုအနေရောသိမ်းရောပြရရောသမင်းတွေကိုလှုပ်ထားလိုက်တာမျိုးစုံအဲတော့ဒီမှာအလောင်းတော်များကြတော့ဆံပင်ကျူလေးတပင်ပေါက်လာတာကိုပဲကြည်စမ်းမအောင်ပန်ဝေကညာနေဖြစ်လိုက်တာငါတော့သရတရားနှိမ့်ဆက်လာပြီသရတို့ရဲ့အိုရင်းလေးငုတော်အောင်လာကြီးတိုက်ထူလာပြီဆိုပြီးတော့အားလုံးတော်လူတို့ပိဋကတ်တွေကိုပြတော့မယ်အဲဒီမှာဖြစ်သူချင်းမှုရှိတဲ့အလုံးတော်ပုဂ္ဂိုလ်တွေအမတ်ရှင်းတောင်းတို့ကိုလည်းပဲခေါ်တော်မူရင် အာလုံသောဘုံနာကြောင့်တောင်းတော်လည်းပဲခေါ်တော်မူရဲ့မိမှုဟာပေါင်းနေလေခေါ်အာလုံသောလူလူပြည်သူပရိသတ်တွေလည်းပဲအာလုံဟဲ့ဤလိုခေါ်တော်မူပြီးတဲ့အခါကလည်းကြတော့မိမိရဲ့လက်ထဲမှာကင်ထားတဲ့မိမိရဲ့လက်ဘဝပေါ်မှာတင်ထားတဲ့အဲ့ဒီခံယူတော်ကိုပြရဲတဲ့ခေါ်ပြီးတော့သီရသမိန်မေပလိတာဇာတအဟံမဟာလကံမဟာလကောသမိမင်းငါဤသီရသမိန်ဥကောင်း၌ပန္လိတာသံမင်းပြုသည်ဇာတပေါက်ရောက်၏လာ၏အခုဒီမှာသံမင်းလူလေးပေါက်ရဲ့လူမြင်မှာ၆ကြတယ် ဘုရားလောက်တော်မှာကျတော့သံမင်ပြူပေါက်တာကိုအဲ့ဒီသံမင်ပြူနှုတ်ပြီးတော့လူအများကိုပါလုပ်နေတယ်လူအများကို ပြပြီးတော့နေပြီတဲ့အဟံငါဒီမဟာလကောတမိကြီးရင်ပြီးတော့လာခဲ့ပြီငါရဲ့ခန္ဓာကိုယ်ကြီးဟာအိုမင်းရင်ရောပြီးတော့လာခဲ့ပြီဒါကြောင့်မမငါဤပတ္တိတာဘာဝံယေတယံပြုလိုသည်ဖြစ်သောဇာနာတတိကြကုန်လောငါယတိယဟံပြုဖို့တင့်မီငါတောထွက်ဖို့တင့်မီ ငါဒီနာအုပ်ချုပ်မင်းလို့ဖို့ရမသိတော်တော့ဘူးတဲ့အသက်ရွယ်ကြီးရင်ပြီးတော့လာကြီးတဲ့အာမန္တယာမိနိကမမိတ္တမိစေပရိတ္တစီသီရသမိပလိတံဇာတံပပိဇာတာနိရောဓဟံဘောတော်အိုလူအပေါင်းတို့နိဂမံနိဂုံးသူတို့ကို၎င်းမိတ္တမိစေဆွေခင်မောတို့ကို၎င်းပရိပစ္စေအမှုလုပ်တို့ကို၎င်းအာငါသည်အာမန္တယာမိသိစေတော်မူ၏ မမငါယတိရတမိဥပေါင်းတော်၌ပလိဒံသမေဂျူရိဇာတာပေါက်ရောက်၍လာ၏ဒါနီဣရဏိယခုအချိန်ကာလ၌ဟာငါတိပပိစံယတိယဟံ၏အဖြစ်ကိုရောသာနှစ်သက်၍နေပါ၏ငါရဲ့သံမေငါရဲ့ခေါင်းမှာတော့သံပြင်းဘူးတရင်ပေါက်ပြီးတော့လာပြီဒါကြောင့်အာလုံတော်ပိဋကကိုငါသိသိတော်မူတယ် ငါဟောဒီနေကြည့်ဌိနာစည်းစိမ်တွေကိုအုပ်ချုပ်ပြီးတော့မင်းလုပ်ပြီးတော့နေဖို့မသင့်တော့ဘူးတဲ့ယသိယဟန်ပြုလုပ်ပြီးတော့အဲ့ဒီယသိယဟန်တို့ရဲ့တရားအလုပ်တွေသူတော်ကောင်းအလုပ်တွေသာမြင်ငါပွားများအားထုတ်ဖို့သိပြီ။ဘာကြောင့်လဲဆိုတော့ငါရဲ့ကောင်းကမှသင်မင်းအောင်လန်းကြီးတိုက်လာပြီ။ဘာအောင်လန်းကြီးလဲ။အေးသင်မင်းအောင်လန်းကြီးသရတရားနှိမ့်သက်ပြီဆိုတဲ့ကအိုးလာပြီဆိုတဲ့ကဒီနေ့ဘုန်းကြီးတို့ယောဂီများနာရတော့မင်းဟုတ်တယ်မို့လား။နာပြီးတဲ့အခါကျတော့ဘာဖြစ်ရမှာလဲ။ သိကြရတော့မှအဲ့တော့ငါတို့ပြင်စရာအောင်နာကြီးစိုက်လာပြီသိငင်းတမန်ကြီးစိုက်လာပြီအဲ့တော့ဒိဋ္ဌငါသိဖို့ရဝေးတယ်လို့ဆိုရမှလားနီးလာပြီလို့ဆိုရမှလားအဲ့တော့ငါတို့ပြင်သိဖို့ရနီးလာပြီငါလုံးတင်တဲ့အလုပ်တွေများများလုံးမှလို့ဒီလိုသိတဲ့မှာနှလုံးသွင်းဖို့ရမလိုရဘူးလားဗျာနှလုံးသွင်းဖို့ရလိုပြီနော်နေ့ဒီရက်ဒီအချိန်ကြီးမဆိုင်ကြနဲ့ကိုကောင်းလေးကိုပြန်ကြည့်ဒကာကြီးတွေဒကာကြီးတွေကတော့ခေါင်းပြန်ကြည့်ရင်မြင်ရတယ်ဗျာဘုန်းကြီးတို့ကတော့ခဏခဏခေါင်းရိပ်ပြလိုက်ရင်ပြီးရော ကိုကောင်းကောင်းမကြည့်ခင်ဆန်ဆန်ရေးလိုက်ရင်မရှိတာပဲအဲတော့ဒကာကြီးတွေမရေးလို့လည်းမဖြစ်ရေးလို့ကလည်းမဖြစ်ဒကာမကြီးလည်းဒီတိုင်းပဲအဲ့တော့ကောင်းမှဆံပင်ပြူပေါက်လာရင်ကတော့ပြင်သရအောင်လန်ကြီးစိုက်ပြီးသေမင်းနဲ့ပါဖြစ်လာတယ်နီးလာပြီဒါကြောင့်ဒီမှာဆံပင်ဖြူခြင်းသေမင်းအောင်လန်ဆိုပြီးတော့ဒီမှာဆောင်ပုတ်လင်္ကာလေးရေးထားတယ်ကဲဆိုကြည့်လိုက်သံမင်ဖြူခြင်းသေမင်းအောင်လံ စိတ်ထုမတ္တသရတရားဓမ္မံဒီမီစိတ်ချဒိဋ္ဌဧကံနိယေပိုင်ရွှေဆိုင်ဆောင်ရဗျံသံပင်ဖြူခြင်းသိမင်းအောင်လံ စိတ်ထုမတ္တသရတရားတမံစေနီစိတ်ချဒိဋ္ဌဧကံမြင့်ရဲ့ပိုင်တွေဆိုင်ဆောင်ရဗျာအဲဒီမှာလောင်းတော်ကမိမိရဲ့သံမြင်ပြပြပြီးတော့အာလုံးပြိတ္တတွေကိုငါယဟန်ပြုတော်မယ်လို့လည်းအမိရှိတဲ့ယောဟန်အာလုံးတကားရင်း မင်းပရိသတ်တွေကနေပြီးအတင်းတောင်းမှညရေတကမေရောခမေရောဒီသွားသရောဥတင်မေရောခမေရောဒီကတောင်းမှညနောက်တကမိဖုရားဤသွားသရောဥတင်မိဖုရားဒီကတောင်းမှညမိဖုရားဤကလည်းပဲဘုန်းကြီးတို့ယောဂီများတသောင်းနဲ့ဘယ်လောက်တဲ့သောတောင်ဆိုတော့ဟာငိုကြကြီးကြနန်းတော်ကြီးတစ်ခုလုံးကိုပွက်လုံးကိုရိုက်နေမှာပဲစဉ်းစားကြည့်တော့အဲဒီမှာသားတွေသမီးတွေကငိုကြဝတ်တိုင်းလူပြည်သားတွေကငိုကြနေတောင်းမှညအဲဒီမှာညီတော်ဖြစ်တဲ့ပုဂ္ဂိုလ်ကိုခေါ်ပြီးတော့အဲ့ဒီမှာဒီနန်းစည်းစိမ်တွေကိုမင်းလွှဲအပ်ပြီးတော့မင်းရောငါတော့ဖြစ်ရသေးဟန်ပြုတော့မယ်ဆိုတော့ညီတော်ကလည်း သူလည်းပဲယတိဟန်ပြုလိုပါတယ်လိုက်ပြရစီတော့အခက်ကြုံရရောအဲဒီမှာဘယ်လိုမှကိုတခါလေးတားလို့မရအဲဒီမှာညီတော်ကိုခေါ်ပြီးတော့ပြောရင်ခါကြတော့လည်းပဲအဲဒီမှာငါဟာအုတ်ဆောင်မိနေတဲ့ချက်လို့ပဲအုတ်ဆောင်ထဲမှာနေရတဲ့ချက်ဟာအလောင်းခံနေရတဲ့အတွက်ကြောင့်မို့အဲဒီအလောင်းအိမ်ထဲမှာသူနေရတာပျော်လားမပျော်ဘူးလားအပြင်မှာလွတ်လွတ်လပ်လပ်သွားဟဲလာဟဲတွန်ဟဲခွန်ဟဲစိတ်ဟဲဆိုတာလို့ဒီလိုနေရတာကပျော်တယ်ဟုတ်တယ်မလား ဒါရင်နဲ့သူ့ကိုအုပ်ဆောင်နဲ့အုပ်ထားလိုက်တဲ့ကတောင်ရင်နဲ့ထည့်ထားတော့အဲ့ဒီမှာတောင်ရင်နဲ့နေရတဲ့ချက်ပြောသလားမပြောပဲညှင်းငွေ့ပြီးတော့နေတယ်လို့ငါလည်းပဲအဲ့ဒီချက်တောင်ရင်နဲ့နေရတယ်လို့ပဲငါညှင်းငွေ့ပြီးတော့နေပြီတဲ့အဲ့ဒီတော့ငါမှာအိုခြင်းတရားတိဟုသောဘေးအန္တရာယ်တွေလည်းဆက်ရောက်နေပြီဒါကြောင့်ဣဇေဝဟံပပစိတ်တာမှာငါယနေ့ပဲယဟန်ယသိယဟန်ပြုတော့မယ်အဲ့ဒီမှာညီတော်တားမှုလည်းမရတော့အဲ့လိုမရတော့ဘဲနဲ့အဲ့ဒီမှာတုဒ္ဒတော်မှမင်းကြီးကိုတခါတည်းတိုင်းလူကြီးသားတွေကဝိုင်းပြီးငိုရတာ ဒါတဲ့အခါကျတော့လည်းတန်းတူပြည်သားတွေနဲ့တင်းတို့ဟာဘယ်လိုမှတင်းတို့နဲ့အတူတူတနေ့အတူတူနေရပေးမယ်လို့လည်းတနေ့တစ်ချိန်ကြလို့ရှိရင်တဲ့ငါတို့တပည့်ဟာရှင်ကွဲရင်လည်းကွဲရမယ်သိကွဲရင်လည်းကွဲကြရမှာပဲတဲ့မြဲတဲ့တရားရဲ့လို့မရှိဘူးတဲ့အလောင်းတော်ကအလမသောသိဋ္ဌာအလံစီရံပိဋကဝါအလံစီရံမိတတဝါတုံးမိနိဝိလဘဝိတံမိဥပ္ပနာသင်္ခါရောဟိနေသောနာမနတ္တိတိ အလမအလမသောဇယိတာအိုလူအများတို့သင်တို့မစိုးရင်ကြကုန်လေနဲ့အာငါတိစေရံပိထတဝါစေရံပိထတဝါကြံမြင့်စွာတည်တော်လည်းပဲတုံး၏သင်တို့နှင့်ဝိနာကွေကွင်းရသည်ဘိုဟိတာမိရှင်လက်တံဘလောက်ပဲသင်တို့နဲ့အတူတူနေခြင်းပါမယ်ဆိုလိုပေမဲ့လို့လည်းပဲတစ်နေ့နေ့တစ်ချိန်ချိန်ကြကွေကွင်းရကြမှာကွဲကွာကြရမှာပဲတဲ့ဒါကြောင့်ဥပ္ပန္နသင်္ကာရောဖြစ်ပြီးသောသင်္ကာရတရားသည်နေသောနာမမြဲသိဤသီလတိမရှိပါ၏ ဒီခန္ဓာတရားဆိုတာဘယ်တော့မှမြဲတဲ့တရားမရှိဘူးဘဝခန္ဓာရလာပြီဆိုရင်ဖြစ်လာရင်ဘာဖြစ်ရမှာလဲဖြစ်ရမှာကြီးတဲ့ပဲဒါကြောင့်မဟာဇနတများစွာသောလူအပေါင်းအားဓမ္မတရားကိုကတိတော်ဟောကြားတော်မူလိုရကဥပနိယတိဓမ္မညာဥပနိယတိဓမ္မညေပရိဒ္ဒဥရကဝအသင်္ကဝါရမိဧဝံသူပရိဒ္ဒကေဇိဝိတေနသပမေစီတုံကလောသာတဥအမောင်တို့ သင်္ကဝါဒမိခဝါတိတို့ဤပေါင်းအို၌ပတိတံထေဝိတသောပရိတံဥရကံဝါရေကဲ့သို့ရေသည်ပရိတံဥရကံရေသည်ဥပနေယတိဤဝလျင်စွာကုန်ခံတကယ်သို့တတတုန်ဤမကြအလားဒူတာလျင်တတတုန်ဤမကြလားဒူတာလျင်တတနံတတဝါတို့ဤဣဒံဇိဝိတံဤအတ္တိဥပနေယတိကုံလွန်လွယ်ဤကုံလွယ်ဤတိဤသို့ အင်းကြီးအောင်မိတ်မှတ်တင်ပါ၏ငါအောင်မိတ်မှတ်တင်ပါ၏အဲဒီမှာအမောင်တို့ရဲ့အားလုံးတော့တိုက်သူပြည်သားတွေကိုခွန်အားတဲ့ရဲ့ပေါင်းအိုးရဲ့မှာရှိတဲ့ရေအဲဒီခွန်အားတဲ့ရဲ့ပေါင်းအိုးရဲ့မှာထည့်ထားတဲ့ရေဟာနင်းငယ်တော်ရေဟာခဏချင်းနဲ့ကုန်ခန့်ပြီးတော့သွားတယ်ခွန်အားတဲ့ဆိုတာဘုန်းကြီးတို့အဝတ်တွေကြီးဆိုတဲ့ပုံကိုယ်ကြီးကအဲ့ဒါခွန်အားတဲ့ ကွာတဲ့ရဲ့ပေါင်းဦးထဲမှာတက်တဲ့အနေငယ်တော့ရေအောက်ကမီးနဲ့တခါတည်းတိုက်ကြတော့ကြက်ကြက်ဆိုပြီးနောက်ကြတဖြည်းဖြည်းတဖြည်းဖြည်းအဲ့ဒီရေတွေဟာခန်းချောက်ပြီးတော့မသွားပြီဘူးလားအဲ့လိုကွာတဲ့ရဲ့ပေါင်းဦးထဲမှာတက်တဲ့ရေဟာမကြခင်မှာခန်းချောက်သွားတယ်လို့တတဝါတို့ရဲ့အသက်အားလည်းပဲမကြခင်မှာလည်းမကြခင်မှာပဲတည်ဆုံးသွားကြတယ်မိမိရဲ့အသက်ရငယ်တဲ့ပုဂ္ဂိုလ်တွေတည်တာရောမတွေ့ရဘူးလားဟေးတချို့ပုဂ္ဂိုလ်တွေမှာဆိုရင်ဘုန်းကြီးတို့ယောဂီများမိခင်ရေဝမ်းကြတဲ့တဲ့က ထွန်းလာတဲ့အချိန်လေးမှာစက္ကန့်မိမိနဲ့တဲ့အချိန်လေးမှာသိသွားတာရောမတွေ့ရပြီဘူးလားလူဘဝရဲ့အတ္တဟာဉာဏ်သလားကြာသလားသိခြင်းတရားဟာအင်မတန်မှဉာဏ်နဲ့လူဘဝလေးဖြစ်လိုက်တာနဲ့ရလိုက်တာနဲ့ကြည်ချင်းသိသွားတာလေအဲ့တော့တတ္တဝရဲ့အတ္တဟာဥပါနေယတိကုံလွယ်ဤဒီတို့ကြောင့်မင်းရည်တိငါအောင်မိမဖြစ်မာ၏ငင်းရည်တိအောင်မိမဖြစ်မာ၏ဧဝံယထာဝုဒ္ဒနယေနာချင်းစွာခဲ့သည့်ကမိချင်း သူပရိတေတိရှိဝေတေအလွန်တိုသောအသက်ရှိကုန်သောတတ္တဝါတို့အားဗမေစီတုံမေ့လျော့၍နေခြင်းကနာကာလုံးအခွင့်မရှိပါကျွန်ုပ်တော်အသက်တန်းတိုးနေတာတည်လွဲနေတဲ့အချိန်ခါကာလငါလည်းပင်သင်တို့နဲ့အတူနေပေမဲ့တနေ့တစ်ချိန်သိရမယ်ဒါကြောင့်အဲ့လိုမြန်ဆန်တဲ့သိခြင်းတရားတွေကိုမြင်နေတဲ့အတွက်ကြောင့်မို့ငါမြန်မြန်ကြီးသာသနာတော်ဝင်ရောက်ပြီးတော့ယေတယဟန်ပြုမင်း အဲဒီလိုဘုန်းကြီးတို့အလောင်းတော်ကနေပြီးတော့တခါတည်းအားလုံးသောပရိသတ်တွေကိုလည်းပဲဘလောက်ပဲတားဆီးနေနေအဲဒီတားဆီးနေတဲ့အထဲကနေပြီးတော့အလောင်းတော်ဟာတခါတည်းသူတို့ကိုဟောပြောဟောပြောပြီးတဲ့အခါကလည်းကြတော့မိမိရဲ့တခါတည်းကြက်တဲ့ပုံမှာတက်သွားတယ်ကြက်တဲ့ပုံမှာတက်သွားပြီးတော့မိမိရဲ့မင်းဝန်မင်းသားကြီးအကုန်လုံးလဲပြီးတော့ယတိယံရဲ့အတွင်နဲ့မိမိရဲ့ကောင်းပုံမှာမိမိရဲ့အုပ်ဆောင်မိမိရဲ့ဒီမှာသာမင်ကိုယ်တွေတန်လျင်နဲ့ဖြတ်ရိပ်ပဲ အလုံးရိပ်တဲ့ပြီးတဲ့ခက္ကဏကြတော့ယတိယံရဲ့အတွင်ကိုဆောင်အဲ့လိုအတွင်ဝက်ပြီးတဲ့ခက္ကဏကြတော့မိမိရဲ့ဒီမှာအုပ်ဆောင်ဖြစ်တဲ့တခါရဲ့မင်းကြီးဆောင်ထားတဲ့အုပ်ဆောင်တွေကိုလည်းပဲပရိသတ်ရဲ့အလယ်မှာတခါလည်းနှပ်ပြလိုက်တယ်။ဒါငါနဲ့မဆိုင်တော့ဘူးတဲ့သင်တို့ရဲ့နောက်သင်တို့ရဲ့အားကိုးရာဖြစ်တဲ့မင်းနဲ့သက်ဆိုင်တဲ့သင်တို့မင်းကိုသာဟောဤပစ္စည်းတွေသိလိုက်တော့ဆိုပြီးငါနဲ့မဆိုင်တော့ဘူးဆိုပြီးတော့တခါနဲ့မိမိရဲ့မင်းဟောတန်းစာတွေကိုပရိသတ်တွေစီပြည့်ပြီးပရိသတ်တွေကလည်းပဲတခါနဲ့တားလို့မရတော့ငိုကြွေးပူဆွေးကြတယ် အဲ့ဒီကနေပြီးတော့ဘုန်းကြီးကိုအလောင်းတော်ဟာတခါလေးတောထွက်ပြီးတော့သွားလိုက်တာတပိတလုံးသိမိရဲ့ပရိက္ခရာအစုံနဲ့တခါလေးတောထွက်ပြီးတောင်ပွင့်နဲ့ထွက်ပြီးသွားလိုက်တာဘယ်သူမှမသိလိုက်ဘူးနန်းတော်ဘုရားဆင်းသွားလိုက်တာဘာလဲဆိုတော့မိမိရဲ့မင်းအဝတ်စားမင်းဝတ်စားနဲ့မဟုတ်ဘဲနဲ့ယသိလူလိုရှင်ရဲ့အဝတ်စားနဲ့ဆိုတော့မိမိတို့ရဲ့မင်းကြီးရဲ့လို့မထင်တော့မုတ်စိတ်ကျင်စွဲအားလုံးသံမင်းကြီးကစရိတ်သေးပြီးသားဖြစ်တော့မိမိတို့ရဲ့မင်းကြီးလို့မထင်တော့ဘူးတရားပုဂ္ဂိုလ်တယောက်ပဲလို့ထင်ပြီးတော့အဲ့ဒီမှာဘယ်သူမှတားမထားဘူးအဲ့ဒီမှာဆင်းပြီးတိုးထွက်သွားတယ် ကျွတ်တော်တဲ့ကာကလကြတော့တခါလဲမိဖုရားတွေကတက်ပြီးရှာတက်ပြီးရှာလို့မတွေ့တဲ့ကာကလကြောင့်လက်ရှိနန်းတော်နဲ့လက်ရှာမတွေ့ဟာအားလုံးပြည်သူတွေကလည်းလိုက်ရှာမတွေ့တဲ့ခါကလာကြတော့မှမင်းကြီးသွားတဲ့နောက်ကနေလိုက်ပြီးတော့သွားလိုက်ကြတာပိဋကကြီးမေတော်ခမေတော်ရီရောမင်းမိဘရားရီရောတိုင်းလူကြီးသားမူကြီးမရဒေနာပရိရောလိုက်သွားလိုက်တာတစ်ဆယ်နဲ့ယူဇနာတစ်ဆက်နှစ်ယူဇနာရှိတယ်ပရိသတ်ဘယ်နှယူဇနာပါလိမ့်မယ်ဟင်းဝန္တာတော့ကိုသွားလိုက်တာအဲ့ဒါနောက်ပါပရိသတ်တွေတစ်ဆယ်နဲ့နှစ်ယူဇနာရှိတယ်တဲ့အဲ့ဒီမှာမြို့ရဲမှာရှိကြတဲ့တိုင်းလူကြီးသားတွေရော ဇနဘုတ်မှနေကြတဲ့ဒကာတဲ့အားလုံးတော့တိုင်းလူပြည်သားတွေရောအကုန်လိုက်ပြီးတော့သွားကြတယ်။အဲဒီခါကလည်းကြတော့မှဘုန်းကြီးတို့ဝိဟိုတရားမင်းကနေပြီးတော့သူ့ရဲ့ဝိရိယနတ်သားကိုဖန်ဆင်းစီပြီးတော့ကျောင်းသင်္ကန်းနေဖန်ဆင်းပေးရတယ်။အလျားဘလောက်ရှိတယ်လဲဆိုရင်36ယူဇနာအနန္တ35ယူဇနာကြီးကြီးခမ်းနားတဲ့အဲဒီမှာအဆောက်အဦကြီးတကားရဲသွားပြီးတော့ဖန်ဆင်းထားရတယ်။အဲဖန်ဆင်းထားတဲ့အဆောက်အဦထဲမှာရောက်တဲ့ခါကလည်းကြတော့မှဘုန်းကြီးတို့အလောင်းတော်ကအားလုံးသောပုဂ္ဂိုလ်တွေကိုရည်ရည်ဟန်ပြုပြီး အဲလိုယတိယပြုပြီးပြီးတဲ့အခါကလည်းကြတော့မိမိကိုယ်တိုင်လည်းပဲမေတ္တာဘာဝနာတွေပွားများတယ်။ဘာတွေပွားများလဲ။ဟေးအားလုံးသောမိမိနောက်ကပန်လာကြတဲ့ပုဂ္ဂိုလ်များလည်းပဲမိမိတို့ဒီတိုင်းပြည်မှာနေစဉ်အခါကလည်းတုန်းကမျက်စိစိတ်နေကန်းစားခြင်းအခါကလည်းတုန်းကအဲ့ဒီချမ်းသာခဲ့တာတွေကိုပြန်လည်အောင်မိတောင်းတတန်တမနေကြနဲ့ဆိုပြီးတော့အဲ့ဒီမှာတတိပေးတဲ့အနေအချင်းမတုပုပ္ပေမတုပုပ္ပေရတိကာထိတာနိ ဟတိတာနိသအနုပရိကမာဝကာမဟနိတုရမဟိသုဒတနံသုဒတနနဂရံဘဝတောဩသူတော်ကောင်းအပေါင်းတို့ဒုံနေစဉ်သူတော်ကောင်းအပေါင်းတို့ဤပုပ္ပိရှိကရဏ၌ရတိကိရိတာနိသကာမ၌မွေလျောခြင်းတို့ကို၎င်းဟတိတာနိသပျော်ရွှင်ခြင်းတို့ကို၎င်းမာအနုပရိဓမ္မအောင်မိကြပါကုန်လေ။သင်တို့အခုသာသနာတော်ဝင်ရောက် ယတိယဟပြုကြပြီသူတော်ကောင်းတွေဖြစ်ပြီးတော့သွားကြပြီအဲဒီလိုသူတော်ကောင်းတွေဖြစ်ကြတဲ့အတွက်ကြောင့်မို့မိမိတို့ရှိကပျော်ပါခံစားဆန်းစားလာခဲ့တဲ့ကာမဂုဏ်အာယုန်တွေကိုပြန်ပြီးတော့အောင်မေတ္တာမနေကြနဲ့မိမိနေပြည်တော်မှာမြင့်ချင်းချင်းကကာလတုန်းကလောဟတိတာနိသာပျော်ရွှင်ပြုလုပ်ပြီးတော့လည်းမနေကြနဲ့အမန္တုဒိဋ္ဌအဲဒီလိုကာမဂုဏ်အာယုန်တွေနဲ့ခံစားဆန်းစားလာခဲ့တာတွေကိုပြန်လဲအောင်မေ့ပြီးတော့မနေကြနဲ့ ဝတိလောကာမနိဝတိလောကာမကာမဂုဏ်တရားတို့သည်ကာမကာမနိကာမဂုဏ်တရားတို့သည်အနေတို့မညှင်းစေစေကုန်လေသင်တို့မှာကာမဂုဏ်တရားတွေကသင်တို့ကိုမညှင်းစေကြစေနဲ့ဘာညာအယုကာမဂုဏ်တွေကြောင့်ဖြစ်ခြင်းရမှုတွေဖြစ်ပြီးတော့မနေကြနဲ့အဲဒီကာမဂုဏ်တရားတွေကသင်တို့ကိုမနေစေကြကုန်နဲ့ကာမကာမဂုဏ်တရားတို့သည်ဟနေတို့မညှင်းစေကြပါကုန်နဲ့အနေတို့မညှင်းစေကြပါကုန်နဲ့သုဒ္ဒတနာသုဒ္ဒတနာအမည်ရှိသော ဓမ္မာဟိဧဝနှလုံးမွေးလျောပွဲဖြစ်သောနဂရံနေပြည်တော်ကိုမှအလုတရိဓမ္မအောင်မိကြပါကုန်လေနတ်ပြည်တည်းများကြီးကျယ်ခမ်းနားခမ်းနားခဲ့တဲ့အဲ့ဒီဘုဒ္ဓသနာနေပြည်တော်ကြီးကိုလည်းပဲပြန်လည်ပြီးတော့အောင့်မိမနေကြနဲ့တဲ့မေတ္တာစိတ်တင်စာပါဝေတအပမနာအပမနာဒီဝဇာရတောသာအာခင်စိတ်ဓာဒေဝပုဒ္ဒအာဝတံပုံညကမ္မနန္တိ ဘဝတဥဒရောကအပေါင်းတို့တုံမီပင်သူရောကအပေါင်းတို့သည်ဒုံမီပင်သူရောကအပေါင်းတို့သည်ဒီဝဇာနိကကာလ၌၎င်းရတောဇံညင်ရှိကကာလ၌၎င်းအပမနာအတိုင်းအရှိမရှိသောမေတ္တာစိတ်တေသမေတ္တာနှင့်ရှင်သောစိတ်ကိုယ်ဤပါဝိထာပွားများကြစေကုန်လောမေတ္တာတရားဤပွားများကြတဲ့ကရုဏာတရားဤပွားများကြမုဒိတာတရားဤပွားများကြဥပေက္ခတရားဤပွားများကြ အဲ့ဒီဒီမဆိုတရားတွေပွားများကြတဲ့အပမာဏအတိုင်းအရှင်မရှိတော့အကန့်အသတ်မရှိဘူးပေါ့ဗျာမေတ္တာပွားတဲ့နေရာမှာဘုန်းကြီးတို့ယောဂီများအကန့်အသတ်အပိုင်းခြားမရှိဘဲနဲ့အာလောတ္တဝါရီရဲ့ပုံမှန်စိတ်ကိုညှို့ပြီးတော့ပွားတာမျိုးနော်ဒါကြောင့်ဒီဝါစာနေခြင်းခကာလနဲ့ဒေါ်လာကောင်ရာဒေါသအငြိခကာလနဲ့ဒေါ်လာကောင်အပမနာအတိုင်းအရှင်မရှိသောမေတ္တာစိတ်တင်စာမေတ္တာနှင့်ရှင်သောစိတ်ကိုလည်းပဲပါဝိဒ္ဓပွားများကြအကုန်လုံး ကရုဏာနှင့်ကျင့်သောစိတ်ကိုလည်းပဲဘဝိတာပွားများကြစေကုန်လောမုဒိတာနှင့်ကျင့်သောစိတ်ကိုလည်းပဲဘဝိတာပွားများကြစေကုန်လောဥပေက္ခနှင့်ကျင့်သောစိတ်ကိုလည်းပဲဘဝိတာပွားများကြစေကုန်လောအထာတုပွားများတတ်တို့ပွားစေကုန်သည်ရှိသောအထာတုသူမေတ္တာကရုဏာမုဒိတာဟုဆိုသောပြမစုတရား၄ပါးတို့ကိုပွားများကြစေကုန်သည်ရှိသောဒုံနေသင်သူတော်ကောင်းအပေါင်းတို့ဒီပုံရကမ္မဏီဘုံကရှိကုန်သောသူတို့၏ ဘုံညာကမ္မဏိဘုံတန်ရှိကုန်တော်သူတို့၏အာဝါတန်နေရဖြစ်သောဒီဝဘူဒံဗြမပိဗြမပိဗြမဘုံဗြမလောကသို့အဘိသတ္တရောက်ကြရကုန်လတံသင်တို့ဟာဘုံကံကြီးမားတဲ့ပုဂ္ဂိုလ်ရင်ရောက်တဲ့ဓမ္မပိဗြမလောကဗြမဘုံဗြမဌာနသို့ရောက်ပြီးတော့ဗြမစီစဉ်နေခံစားစံစားရလိမ့်မယ်တဲ့ဒါကြောင့်မေတ္တာဒုနာမုဒိတာဥပေက္ခဆိုတဲ့ဓမ္မဝိရဒတရားတွေလက်ကင်ထားပြီးတော့ပွားများကြလို့အလောင်းတော်ဖြစ်တဲ့ သုဒတနာသုဒတသုဒသောမမင်းကနေပြီးတော့အာလုံးတော်မိမိနောက်ကပန်းလာတဲ့တပည့်ပရိသတ်တွေဝိမယာသေနာပတိဝိတန်လူပြည်သားတွေအာလုံးတော်သူတော်ကောင်းတွေယတိယဟန်ပြုပြီးတဲ့ရှိခါကာလကြတော့ဒီတိုင်းမနေကြနဲ့မိမိတို့သုဒတနာမြို့တော်ကြီးကိုလည်းပြန်လဲစဉ်းစားပြီးတော့အောင်းမိအမှန်ရမနေကြနဲ့အာလုံးတ attva ရဲ့ပုံမှာအတိုင်းအစီမရှိဘဲနဲ့မေတ္တာပွားပြီးတော့နေကြကရုဏာမုဒိတာဥပေက္ခဆိုတဲ့ဓမ္မစုတရားတွေပွားနေတာတဲ့အဲလိုပွားများအားထုတ်နေလို့ရှိရင်ဘုံကံရှိတဲ့ပုဂ္ဂိုလ်တွေသာ ခံစားစံစားနိုင်တဲ့ဗြဟ္မသူဗြဟ္မလောကရောက်ရှိပြီးတော့ဗြဟ္မကြီးဖြစ်ပြီးဗြဟ္မစည်းစိမ်တွေခံစားရလိမ့်မယ်။အဲ့ဒီအချိန်တုန်းကဘုန်းကြီးတို့ဘုရားမပွင့်သေးဘူးဟုတ်တယ်မလားဗျာ။ဒါဘုရားအလောင်းတော်ကြီးဘုရားမှမပွင့်သေးပဲ။အဲ့တော့ဘုရားမပွင့်သေးလို့ယခုလိုနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့ဝိပဿနာတရားတွေရှိရလား။ဟောပြောတဲ့ပုဂ္ဂိုလ်ရောရှိရလား။မရှိတော့နာကြားခွင့်ရောရပါမလား။မနာကြားရတော့ကြည်ကြံအားထုတ်ခွင့်ရောရပါမလား။ဒီတော့အပဲ့ဆင်းရဲငြိမ်းပါမလား။ မငြိမ်းဘူးလေအဲ့တော့ဒီမှာဇမဘူဒီမှာလောကရနေတဲ့မေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့သမထတရားတွေပဲဒါတွေပဲရှိတာပဲအဲ့တော့ဒီတရားတွေပဲရှိတော့ဒီတရားတွေပဲတိုက်တွန်းရတာပဲယခုတော့ဘုန်းကြီးကဘုန်းကြီးရဲ့ရှင်မင်းဝဓမ္မမိသားစုများကိုဒီလိုမေတ္တာပွားနေုံနဲ့လည်းပဲအားရရောင်ရဲတင်းနေမနေနဲ့ဟုတ်တယ်မလားသမထတရားတွေပွားများအားထုတ်နေုံနဲ့ရောင်ရဲတင်းနေမနေနဲ့အဲ့တော့ဘာတွေတိအောင်ပွားရမလဲဆိုအမြင့်ဆုံးအမြတ်ဆုံးဖြစ်တဲ့ဝိပဿနာဘာဝနာတရားတွေဘာတရားတွေလဲဗျာ အဲဒီဝိပဿနာဘာဝနာတရားကြီးပွားများအားထုတ်လို့အောက်တဲ့သောတပတ္တိမေညာပူညာလောက်ရသောတပန်လောက်ဖြစ်ရင်ပဲဆင်းရဲမငြိမ်ဘူးလားကဲသာသနာတော်နဲ့တွေ့ရကြမနာဘူးလားလူပြည့်ရကြမနာဘူးလားဒီအပဲဆင်းရဲရေးနိုင်တယ်ဒီနဲ့ပို့ပြီးတော့မိမိတို့အားထုတ်နိုင်လို့တရားကအနာကဉာဏ်ဖြစ်အောင်ဖြစ်မယ်ဆိုရင်ဘုန်းကြီးတို့ယောဂီများဘဝဆင်းရဲခန္ဓာဆင်းရဲအားလုံးမငြိမ်နိုင်ပေဘူးလားငြိမ်နိုင်ပါတယ်အဲ့ဒီလောက်ထိအောင်အားထုတ်ပါဘုန်းကြီးကတော့ဒီလိုပဲတိုက်တွန်းမယ်ဟုတ်တယ်မလား ဒီမှာတော့ပြန်အလောင်းတော်ကတော့သူ့ရဲ့အဲ့ဒီအချိန်ကာလတုန်းကဒီလိုဝိပဿနာဘာဝနာတရားတွေဆိုတာမရှိတော့မေတ္တာရုဏမုဒိတာဥပိ္ပခဆိုတဲ့ဗျမစုတရားတွေအားထုတ်ကြအားထုတ်လို့ရှိရင်သင်တို့ကဘုံကံရှိတဲ့ပုဂ္ဂိုလ်တွေရောက်တဲ့ဓမ္မပြည်ဓမ္မလောကရောက်ပြီးဓမ္မစည်းစိမ်တွေပါလို့ရမယ်။ဒီခံစားရမယ်လို့အဲဒီလိုတခါနဲ့တတိပိလို့ဆိုတဲ့ကအလုံးသောပုဂ္ဂိုလ်တွေလည်းဒီမေတ္တာရုဏမုဒိတာဥပိ္ပခဆိုတဲ့ဓမ္မဝိရတရား လေးပါးနဲ့နေပြီးတုံးပြီးဇန်နေမစိတ်သုံးမဲနဲ့ကွယ်လွန်သွားကြတဲ့အခါကျအာလုံးဗြဟ္မပြည်မှာရောက်ပြီးဗြဟ္မစည်းစိမ်ကြီးမခံစားရပြီဘူးလားဒါကြောင့်သောပိဣတိကေနောတတ်တော်သောပိဣတိကေနောဝါတိဝါတိတတဝါဗြဟ္မလောကပရာယနောအဟောတိသောပိဣတိကေနောထိုယတိအပေါင်းတို့သည်နိတတထိုဘုရားလောတော်ဤဝါရီထတဝံအစုံအမ၌တည်၍ဗြဟ္မလောကပရာယနောဗြဟ္မကြီးဗြဟ္မလောကဗြဟ္မဘုံတို့လာသည် ဟောတိကောင်းစွာမသွေဖြစ်ပါ၏တော်တည်း